2020ခုနှစ်စက်တင်ဘာလ23ရက်တနင်္ဂနွေနေ့ဆမ်လန်စကိုဘေးရီယာမှာရှိတဲ့ဓမ္မကလပ်ညနေ9:00နာရီချိန်ပေါ့ထေရဝါဒဓမ္မထေရဝါဒဓမ္မကမ္မထာလန်စင်ပိုင်း42ပေါ့ဘုန်းကြီးတို့ကာနုပါဒနာပြီးသွားတော့သရုဒရကကမ္မထာပွားဖို့ပေါ့သရုဒရကကတရားမထုတ်ခင်လည်း ကြိုတင်ပွားလို့ရတယ်လို့အခက်အခဲတွေရှိတဲ့ကလည်းပြောင်းလို့ပွားပြီးပြောင်းပွားလို့ရတော့ဘုရားမနေ့ကဖရာကုံတော်ဘုရားနုတိဆိုပါဆိုပြောခဲ့ပြီပြီးတော့ဝိဇာစရဏတမနာဂုံနဲ့ပတ်သက်ပြီးတော့ဝိဇာတမ္ပနာနဲ့စရဏတမ္ပနာဒီအကြောင်းနေလည်းပြောပြီးပေါ့ဒီနေ့တော့ဘုန်းကြီးတို့ဗာပြောမလဲဆိုတော့ဘုရားကုံတော်၉ပါးရှိတော့ ရာခုံတော်ကိုပါးထဲမှာဝိဇာဆန္ဒတမနာဂုံထီအောင်ပြီးသွားပြီနော်သူကတော်ဆိုတဲ့ဂုံဘုတ်ရဲ့အဓိပ္ပာယ်ပြောကြအောင်ပေါ့နော်ဒီဂုံဘုတ်ရဲ့အဓိပ္ပာယ်တွေကတော့ရအောင်ကြက်ထားမှပေါ့ကောင်းတယ်ရအောင်ကြက်ထားရင်တော့ဘွားလို့ပေါ့ကောင်းတာပေါ့နော်อืมအဲကြောင့်မို့သူကတော်သူကတော်မှာလည်းအဓိပ္ပာယ်က5မျိုးရှိတော့ဘုရင်တို့ ဖွင့်တဲ့အထက်မှာအဲ့ဒီမှာမဆုလေးဘုရားကုံတော်ကိုပါဆိုဘုရားကုံတော်များစွာဒီမှာဆုလေးကြည့်ပေါ့သူကတော်ပထမဆုံးတင့်နေသောအရိယာမေဟုသောတွားခြင်းရှိတော်မူသောမြတ်စွာဘုရားကောင်းသောတွားခြင်းလို့လည်းထိပ်ပဲပြပါတယ်တင့်နေသောတင့်နေတာခြင်းအရိယာမေဟုသောတွားခြင်းရှိတော်မူသောမြတ်စွာဘုရားတို့ဘာသာရိကဆရာတော်ရတော့မိတ်နေပေါ့နော်အဲ့ဒီတိဗ္ဗေအတိုင်းမှာဘုန်းကြီးတို့ပြောကြတော့ ဒေါက်တာနန္ဒမာလာတို့ဆရာတော်ဒေါက်တာနန္ဒမာလာတို့သူကတော့ဒီနေသွားခြင်းသွားရောက်တဲ့လမ်းကြောင်းရှိတဲ့ပုဂ္ဂိုလ်လို့ဒီလိုပြောအဲတော့ဘုန်းကြီးတို့မဲ့ညာဖုန်ညာရသွားလို့ရှင်အဲ့ဒီပုဂ္ဂိုလ်ကသွားတာလာတာနေတာထိုင်တာကြီးညိုဆောင်နေတင့်တယ်တဲ့ဆိုတဲ့အတိပ္ပယ်မျိုးပါနော်ဘုန်းကြီးတို့ရှင်အသစီ မိဂရာဝမှာဓမ္မစကြာဣတိဣတိပရဏမိဂရာဝမှာပြဿဝေငါဟုတရားဟောတယ်အဲ့ဒီမှာရှင်အတ္တစီပါတယ်ရှင်သာရိပုတ္တရာဆရာပါပဲရှင်အတ္တစီကရှင်သာရိပုတ္တရာဟိုနေတဲ့မြို့ကိုသာနာပြုတာဝန်ကြတော့အဲ့ဒီမြို့ရောက်လာရှင်သာရိပုတ္တရာရှင်မောင်မောက္ကလန်တို့ရှင်သာရိပုတ္တရာနာမည်ဥပါတိတ္တရှင်မောင်မောက္ကလန်နာမည်ကောလိတာလို့ခေါ်တယ်တကယ်ချင်း နှစ်ယောက်ပွဲကြည့်ရင်လည်းဘာသာရေးပဲရောက်လာတော့ပေါ့ပွဲကြည့်တော့အရင်တော့ကတော့ပြောစရာကောင်းတော့ပေါ့ပွဲဆိုတော့ဒီဇက်ဇလန်းနေဆင်းခင်းပေါ့ပြောစရာရှင်စရာချစ်ကြစရာတော့အိုခွဲနာခွဲသေးခွဲဒီလိုနဲ့ဆုံးသားတယ်တကယ်ဘဝတွေမြင်းလာတဲ့အခါကျတော့ပွဲကြည့်ရတာမပျော်တော့စိတ်ပြက်လာဒါကိုညီငွေပြီးတကယ်ချင်းတယောက်တိုင်ပင်ပြီးတော့ဒါဘာသာရေးလောကဝင်လာတယ် အဲ့ဒီချိန်မှာသူသိစီဆိုတဲ့ဘာသာရေးကောင်းဆောင်ရှိတော့ဗောအဲ့ဒီပုံကိုယ်ဒီဝင်ရောက်ပြီးတော့နီးတွေခံကြတော့နီးတွေကလည်းသူတို့ကလည်းညံပြတ်ထက်မြက်တဲ့ပုံကိုယ်ဆိုဒီပုံကိုယ်ရဲ့တရားတွေကိုတရက်ထဲနဲ့အကုန်သိသွားတယ်သိသွားတဲ့ခါကျဆရာကြီးဆရာကြီးတရားကအထာအကုန်မလားသူတို့လိုချင်တာမိုးရမနိုင်မနာရမသိရတရား နော်အဲ့ဒီတရားမရှိဘူးကျန်တဲ့ဘာသာရေးကောင်းဆောင်တွေလိုက်ကြည့်တော့လည်းဒီတိုင်းမှတွေ့နေတော့ဒီဒီမှာပဲဟုတ်လားဒီဆရာကြီးမှာပဲနေရင်းနဲ့ဉာဏ်နဲ့မိုးရမနာရမတရားတရားတွေရှားကြတယ်အဲ့ဒီဆရာကြီးကလည်းသူတို့နှစ်ပါးကိုသူ့ရဲ့တရားတွေကုန်သိတဲ့အတွက်လက်ထောက်ဆရာဖြစ်ထားပြီးသူတို့ပဲသင်ခိုင်းပါတယ်အဲ့လိုနဲ့မတရားမိုးရမနာရမတရားတရားတွေရှားရင်းနဲ့တကယ်ကြီးတော့ဂရိကကိုထားတာရှိသေးတယ် မင်းသိရင်လည်းပဲမိုးရမနာရမင်းသိရင်ငါ့ကိုပြောမင်းတယောက်တည်းမသွားနဲ့ငါသိရင်လည်းပဲမင်းတယောက်တည်းမငါတယောက်တည်းမမသွားမင်းကိုလည်းခေါ်မယ်ဒီလိုကတိကဝတ်ထားပြီးတော့ရှားကြတယ်ဒီနေ့ရှင်သာရိပုတ္တအလောင်းပေါ့လေဥပဒိတာက မြို့တဲ့ဆုံးကံသူတို့သူတို့လည်းစာရည်တော်ကြီးတဲ့ဆုံးကံသွားကြအဲ့ဒီချိန်မှာပဲရှင်အသတိနဲ့စတွေ့တယ် ရှင်အတ္တိကြတော့ဒီမှာဘုရားဒီကဓမ္မစကြာတရားတွေနာအနတ္တလက္ခဏာသုတ်တွေနာယန္နာဖြစ်သွားပြီယန္နာဖြစ်သွားတဲ့ချိန်ကျတော့သွားပုံလာပုံနေပုံထိုင်ပုံနဲ့တိတ်ကြည်ညိုစရာကောင်းတယ်အဲ့တော့ဆုံးကသွားရင်လည်းတွေ့တာပဲကြည်ညိုစရာကောင်းတော့အဲ့မှာစိတ်ဖြတ်ပြီးတော့ဩဒီပုဂ္ဂိုလ်ကသွားပုံလာပုံနေပုံထိုင်မဲ့အင်မတန်ကိုကြည်ညိုပွဲကအင်မတန်ကိုတင့်နေတာပဲသွားပုံလာပုံနေပုံတွေနဲ့ဒါလေးတွေကြည့်ပြီးတော့ အဲ့မှာလိုက်မေးတာပဲရှင်ဘုရားရှင်ဘုရားဆရာဘယ်သူကုန်ရှင်ဘုရားပါတရားတွေကျင့်ကြအထုတ်တယ်ပါညောင်းအဲ့ဒီလိုနဝတရားဟောပြီးတရားရဆိုတော့ဆိုလိုတာကတော့တကယ်တရားအသိဉာဏ်ရသွားရင် ကိုယ်မူရာတွေနှုတ်မူရာတွေစိတ်ထားတွေအင်တန်ကိုတိမ်မွေးရင်ကျေးသွားတယ်လို့ဆိုပါတယ်မဲ့ရသွားတယ်ဒါကြောင့်သူတို့ရသွားပုံလာပုံနေပုံထိုင်ပုံနဲ့အင်တန်တင့်နေတဲ့ကြီးညိုဖို့ရကောင်းတယ်လို့ဆိုလိုတာ အဲ့ဒါသူကတော့ခုံတော့မြတ်စွာဘုရားကျတော့ဒီတာမန်ပုဂ္ဂိုလ်တွေကအများကြီးတာတော့ပေါ့နော်။ဘာတွေတာလုံးလဲဆိုတော့မညာဖုန်ညာနဲ့မကဘူး။တပ်မိတညာတိအောင်ရတဲ့အခါကျအမြင်အများတကာသူတကာနဲ့မတူအောင်ကို ကြီးညိုဝေရသွားဝင်လာဝင်နေဝင်ထိုင်ဝင်အကုန်လုံးကြီးညိုဝေရဖြစ်တယ်။နော်မန္တကြီးကနေပြီးတော့ဘုန်းကြီးတို့အကြာကြီးကမြတ်စွာဘုရားပြက်လိုက်ရှာ နှစ်ပေါင်းများစွာပေါ့နော်။ နှင်းပေါင်းများစွာပြစ်လိုက်ကြည့်တယ်ဘလို့မှရှာမတွေ့ဘူးအဲ့လိုမျိုးခဏတစ်ဖြုတ်ပေါ့နှင်းပေါင်းများစွာအပြစ်လိုက်ရှာတာဒါမျိုးကိုဆိုလို့တယ်အဲ့လိုအပြစ်ကင်းတာပေါ့ဗျာတာမန်ပုဂ္ဂိုလ်တွေကတော့ဘုန်းကြီးတို့ဒီလောက်ဒီပြစ်ကင်းနေနိုင်ဖို့မလဲပေါ့ဖရာမာတာလည်းအဲ့ဒီနှစ်ပေါင်းများစွာလိုက်ကြည့်ပြီမလို့ဒီအပြစ်ရလို့မတွေ့အောင်လောက်နေနိုင်တာနော်အဲ့တော့ဖရာတော့တာမန်ပုဂ္ဂိုလ်တွေအများကြီးတာလွန်တော့ပေါ့အဲ့ဒါကိုဆိုလိုပါ ဒီတော့တင့်တယ်တာညင်းဆိုတာဗာလဲဆိုတော့ဟိုသွားဖို့လာဖို့ကြီးညိုဝရရှိတဲ့သဘောမျိုးတွေပြောတယ်မြတ်စွာဘုရားကအရိယာမဲ့တပိဒညာရမယ်မညာဖွညာတွေရသွားတယ်တပိဒညာရသွားအင်မတန်ကိုကြီးညိုစရာကောင်းတဲ့သွားဖို့လာဖို့နေဖို့တဲ့ကြီးညိုစရာကောင်းတဲ့ပုဂ္ဂိုလ်ပဲဒါကိုသူကတော်လို့အထိပ္ပယ်ဖွင့်ပါတယ်နောက်တစ်ခုကတော့သူကတော်ကောင်းသောနိဗ္ဗာန်သို့ကြွားသွားတော်မူသောမြတ်စွာဘုရား မြတ်စွာဘုရားကအခုဘုန်းကြီးတို့လူလောကမှာမရှိတော့ပါဘူးနိဗ္ဗာန်ကြွသွားတယ်နော်နိဗ္ဗာန်ကြောင့်အိုဝေးနာဝေးတွေသေဝေးတွေကင်းတဲ့နေရာကိုကြွသွားဘယ်တော့မှမဝေရမနာရအဲအိုတဲ့နာတဲ့နေရာသေတဲ့နေရာပြန်မလာတော့အဲဒီကောင်းတဲ့နိဗ္ဗာန်ကိုကြွသွားတယ်ဒီခုံလေးတစ်ခုပေါ့ဒါတွေလည်းပွားလို့ရပါတယ်ဒါတွေလည်းကြက်ထားပေါ့နောက်သူကတော့ပေပြီးသောကိလေသာတို့ထံသို့တဖန်ပြမလာပဲကောင်းစွာကြွသွားတော်မူသောမြတ်စွာဘုရား ဒါလည်းအင်မတန်ကောင်းတဲ့ဟာပါပဲ။ဘာဖြစ်လို့မြတ်စွာဘုရားတို့မြည်ဒီဒီကိလေသာတွေပယ်ပြီး နောက်ထပ်ဘယ်တော့မှပြန်ဖြေကိုထုံးဆောင်ဖြေဘုန်းကြီးတို့လူလောကတွေလူလူသဘာဝတွေကြအဲ့လိုပဲဆရာသမားကနေပြီးတော့သူကပြောလို့တာမဲ့ရတယ်ဖို့ရတယ်ပြောတယ်တကယ်တကယ်ကြတော့တချို့ကြတော့မဲ့ရတယ်ဖို့ရတယ်ဇံရတယ်အင်္ဂါရနဲ့မငြင်းညွတ်ဘူးမငြင်းညွတ်တဲ့ခါကျအများဝေဖန်ထောက်ပြလာတဲ့ခါကျကိုယ့်အကူပြန်ဖြုတ်လိုက်တတ်လိုက်လောက်တယ် တကယ်မဲ့ဖို့ရပြီးသွားရင်အဲ့ဒါတွေဖြုတ်လို့တတ်လို့မရဘူးသူများပေးလို့လည်းမရကိုယ့်အကူသိတယ်သောတော်ပရိမေရရင်ဒါဘာကိလေသာတွေပယ်တယ်သရဂိမေရရင်ဘာကိလေသာတွေပယ်တယ်အဲ့လိုသိတဲ့နောက်ကပစ္စုခဏညာမျိုးဖြစ်ရင်တော့သိကြတော့ဗောဗျာဆရာသမားဆုံးဖြတ်ပြီးလို့ဆိုရင်တော့မသိကြဘူးအဲ့ဒါလေးလည်းပြောချင်ပါနောက်ကသူကမညာဖွညာရမယ်ပြီးတော့ပစ္စုခဏညာပေါ်တယ်ပစ္စုခဏညာနဲ့ပြန်ကြည့်လို့ရတယ်ငါဘာမဲ့ရသွားပြီ ငါဘာဖေဝရသွားပြီငါမှာဘာဂိဒေတာတွေပယ်သွားပြီငါငါမှာဘာဂိဒေတာတွေမပယ်သေးဘူးမကဝီထီပြင်ပစ္စကနာဝီထီဆိုတာဖြစ်တယ်ဗျအဲ့ဒါလေးမှတ်ထားဖို့နော်ဘယ်မဲ့အရာရာအဲ့ဒီပစ္စကနာညာရပြောင်းလို့ဒါသိတာပဲအဲ့ဒါမျိုးမှသိကြပါတယ်နော်သူများဆုံးဖြတ်ပြီးလို့ရတာမျိုးကတော့မသိကြဘူးအဲ့တော့ဘယ်လိုဖြစ်လဲသူတခြားဆရာသမားတခြားဘုရားဆုံးဖြတ်ပေးတဲ့အခါကျတော့ အောက်ကိုအတော်တော်မှပြေးပြီးဇံရပြီးပြီးတော့အဲ့ဒါနဲ့ညီအောင်မနေနဲ့ဟာမရသေးဘူးဆိုတာအဲ့ဒါမျိုးပြန်လောက်ကြအနာဂံပြည့်ပြီးဆုံးပြလိုက်တယ်ဒေါသမပယ်နိုင် ကာမရာဂမပယ်နိုင်နော်အာယုံ၅ပါးကာမဂုဏ်တရားတွေမပယ်နိုင်ဆိုအဲဒီကမရသေးဘူးဆိုအဲ့ဒါမျိုးပြန်လျှော့ချတာအဲ့လိုမဟုတ်ဘူးဗျနော်ကိလေသာတကယ်ပေးပယ်ပြီးနောက်တာဖြစ်เสียအကြောင်းမရှိဘူးဖះတို့ကြတော့တပယ်ပယ်ပြီးသားကိလေသာတို့ထံတို့တဖန်ပြပြန်မဖြစ်တော့ဘူးပြောတာ ဒီတိုင်းပဲကောင်းတော့ကြွတော်တော်မူများပြန်ဖြည့်ရိုးထုံးတာမရှိဘူးဒါကိုသူကတော်ကောနောက်သူကတော်ဒီပင်ကတော်မြတ်စွာဘုရားခြေတော်ရင်းမှစာ၍ဗောဓိမာနထီအောင်ပါရမီဖြည့်အောင်ကောင်းစွာကြွတော်တော်မူသောမြတ်စွာဘုရား။ဒါနဲ့ပါရမီတွေဖြည့်သွားတယ်နော်။ပါရမီတွေဒါကြောင့်ဘုရားဖြစ်ခြင်းပါရမီတွေကလေးလာတယ်။ပြီးတော့ဘုရားပဲဖြစ်ခြင်းတော့ပါရမီကြတော့ဘာမှလည်းမလေးလာဘူး။ဘုရားဆုတောင်းတာပဲရှိတယ်။ ဖရာဖြစ်အောင်ဘယ်လိုကျင့်ရမလဲဆိုသူ့ပါရမီတွေတတ်မှတ်ချက်တွေရှိတယ်နော်ဘုန်းကြီးတို့ဟိုယရဏသုံးလောက်ရရင်ကိုအဲ့ဒီထဲမှာပါပါတယ်စာပဲနားလေးပါရမီ7ပါးပြ30ဆိုအဲ့ဒါမျိုးနော်ပါရမီ7ပါးပါရမီရတော့ဒီဘင်္ဂလာမြတ်စွာဘုရားခြေတော်ရင်မှာသူ့မိရာယသိဘဝနဲ့ဖရာဖြာလေးစုပန်တယ်နော်စုပန်တဲ့ကလည်းတာမန်ရှန်ကပါလို့မရအောင်ဇံပင်ရင်ရတာလို့ကိုကအဲ့ချိန်မှာ ညာလောကတကယ်တမ်းယာတိနေမှာဖះမစုပန်မဲနဲ့တရားထုတ်မယ်ဆိုမညာဖွညာရတယ်ဗျ။ဟောငါတယောက်တည်းရအောင်ဖြစ်သေးပါ့များအတွက်ဆိုတဲ့စိတ်ဓာတ်မျိုးနဲ့ကရုဏာနဲ့ပညာနဲ့စဉ်းစားပြီးအများအတွက်စုပန်တယ်။အဲ့ချိန်မှာမြတ်စွာဘုရားခြေတော်ကြီးမှာဖြာရိတ်လေးတင်ခြင်းနဲ့ကဘာတသိန်းကာလလုံးကပေါ့အဲ့ဒီချိန်မှာဒီပင်္ဂရာမြတ်စွာဘုရားသင်္ဟာနောင်လေးတင်ခြင်းနဲ့ကဘာတသိန်းကြာရင်ဗုဒ္ဓခေါ်ရမှာဖြစ်လိမ့်မယ်။ အဲ့ဒီချိန်ကနေစပြီးတော့နော်ဘွာပေါင်းများစွာ950ဘွာလို့ဗမာပြည်ဆရာတော်တွေကမိတ်မှာ949ဘွာပါရမီဖြည့်တယ်ပါရမီကအကျဉ်းအပြင်30ပါပေါ့နော်အကျဉ်းအပြင်30ပါရမီ10ပါအကျဉ်း10ပါအပြာ30ပေါ့နော်ပြီးစွန်ကြီး9ပါဒါတွေကိုမပြဖះဖြစ်ခြင်းဖြည့်ရတယ်တဘွားတည်းမို့ဘွားစစ်တိုင်ဘွားစစ်တိုင် အခုချက်ချင်းကိုဘုရားဖြစ်တော့မှာပါလားမြင်ပြီးတော့ကိုဖြည့်တာပါရမီ7ပါးဆိုဒါနလည်းလုပ်ရတယ်နော်ဒါနလုပ်တဲ့အခါမှာသူများလိုအပ်ချက်ကြည့်ပြီးလှူတယ်ကိုလိုကိုလိုအပ်ချက်ကြည့်ပြီးလှူတာမဟုတ်ဘူးဒါမျိုးပါရမီဆိုတော့သီလလည်းဒီတိုင်းပဲသူများလိုအပ်ချက်ကြည့်ပြီးသီလစောင့်တာကိုလိုအပ်ချက်ကြည့်စောင့်တာမဟုတ်ဘူးဒါနပါနိခမပါရီတောထွက်တဲ့ဒီတိုင်းပဲပညာပါရမီအသိဉာဏ်တွေဖြစ်အောင်ကျင့်ခဲ့တယ် ဝိရိယပါနေပြီသူများတဲ့ဝိရိယကြီးပြည့်စုံလောက်ခဲ့တဲ့ခန္တီသိခံတဲ့နေရာမှာလည်းပါရမီဖြစ်အောင်သိခံခဲ့တဲ့သစ္စာသစ္စာပါရမီတွေဒီပရိတ်တော်တွေမှာပါတာပေါ့နော်ဝတ္တတုတ်တို့မောရတုတ်တို့ဒါသစ္စာပြုတဲ့တုတ်တွေပဲအဲမောရတုတ်ဝတ္တတုတ်ပေါ့လေဒါသစ္စာပြုတဲ့တုတ်နောက်ဒိဋ္ဌံပါရမီသမချံကလုံးလို့မရဘူးတင်းတင်းရင်းလောက်ရတယ်ဒိဋ္ဌံမှာလောက်ဖြစ်တယ် မေတ္တာပါရမီဥပေက္ခပါရမီဒါအကျဉ်းအမြဲ10ပါးရှိတယ်။အဲ့ဒီ10ပါးတစ်ခါတစ်မျိုးတစ်မျိုးကို၃မျိုး၃မျိုးထပ်ခွဲရတယ်။ဒါကဏ္ဍကြောင်းနာဝရှိအောင်ပြောပါမယ်။ဘုန်းကြီးမနေ့ပိုင်းမှာပြောတဲ့ပိစဘောဝနိမိတ်တာတောက်တာအဲ့ဒီတော့ကလည်းပြောခဲ့ဘူးပါတယ်။ဥပမာဆိုပါတော့ဒါနပါရမီဒါနပါရမီကိုဘုန်းကြီးတို့၃မျိုးခွဲရတယ်။ဒါနပါရမီဒါနဥပပါရမီဒါနပရမထပါရမီ အဲ့လိုသုံးမျိုးလုံးပြည့်စုံအောင်ဖြည့်ရဒါနပါရမီဆိုတာဘာလဲဆိုပြင်ပမှာရှိတဲ့စီးစိမ်ဥစ္စာအကုန်လုံးကိုလှူတာပဲပြင်ပမှာရှိတဲ့ခန္ဓာကိုယ်ပြင်ပမှာရှိတဲ့ပစ္စည်းဥစ္စာလှူတာကိုဒါနပါရမီကိုယ်ရင်ကစိတ်ပိုင်းနေလှူတာမျက်စိလှူမယ်ခုခေတ်ပြောလဲကြောက်ကလှူမယ်အသေးလှူမယ်ဒါမျိုးတွေပေါ့ကိုယ်ရင်ကစိတ်ပိုင်းနေလှူတာအဲ့ဒါကဘာလဲဒါနဥပပါရမီအသက်ကိုစွန့်လှူတာဒီပုဂ္ဂိုလ်ကကိုယ်အသက်စွန့်ပြီးတော့ သူတို့အသက်ရှင်မယ်ဆိုရင်သူတို့အတွက်ခွင့်ရရမယ်ဆိုရင်အသက်ဆုံးလို့ပြီးတော့လောက်ပေးဘုရားလောအဲ့လိုဖြေတာအဲ့ဒီလိုဒါနပြုတဲ့နေရာမှာလေဒီ၃မျိုးနဲ့ပြည့်စုံပြုပါတယ်တမန်ချံကပြီးပြီဘုန်းကြီးတို့ဒီတာမန်လူတွေကတော့လူရတားတဲ့အခါတခါတည်းကိုကျိုးမျောလူတာရှိသေးတယ်အဲ့ဒါမျိုးဟောကိုကျိုးမျောသူများအတွက်ပဲကြည့်လို့သီလဆောင်ထိန်းတဲ့အခါလည်းအဲ့ဒီလိုပဲဆောင်ထိန်းရပါတယ် သီလပါရမီလည်းဘုန်းကြီးတို့၃မျိုးပြောကြရတယ်ပေါ့ဗျာသီလပါရမီသီလဥပပါရမီသီလပရမထပါရမီဆို၃မျိုးပေါ့ပြင်မပစ္စည်းတွေစွန့်ပြီးသီလစွန့်ဟောမင်းဒီသီလစောင့်ရင်မင်းဖြည့်စည်းမယ်မင်းပစ္စည်းတွေဖြည့်စည်းမယ်မင်းပိုင်ဆိုင်တာအရာဖြည့်ချင်ပြတ်သူကသီလကိုစောင့်တာပဲအဲဒီလိုမျိုးနောက်တစ်ခုကသီလဥပပါရမီ မင်းဒီသီလဆောင်ရင်တော့လက်ဖြာမှဖြတ်နေရွက်ဖြာမှဖြတ်နော်အဲ့လိုမျိုးပေါ့မျက်စိဖောက်မှဖောက်ကိုယ်အင်္ဂါတွေကိုစွန့်လွတ်ပြီးတော့သီလကိုအပြတ်မခံမနဲ့လောက်တာနော်သီလပရမတ္ထပါရမီအသက်ကိုစွန့်ပြီးသီလဆောင်မိဒီချင်းလေးတကောင်တတ်မတတ်မင်းတတ်မယ်ဆိုရင်ဒါလည်းသူအသေးခိုင်းရဲ့အဲ့ဒီလိုသီလကိုလုံချောအောင်ဆောင်ထိန်တာတော့ပြောချင်တာပါရမီအားအချင်းအဖြစ် 10ပါးပေါ့အခြေအားဖြင့်တစ်ပါးတစ်ပါးကလို့3မျိုး3မျိုးစီခွဲလိုက်တော့30ဖြစ်သွားတယ်။ပါရမီ10ပါးအပြာ30စွန့်ခြင်းကြီး5ပါးဒါတွေအကုန်လုံးစွန့်လို့ဒါတွေအကုန်လုံးရပါတယ်။အဲ့ကြမှာဖရာဖြစ်ပါတယ်။ဒီတိုင်းတာမရှန်ကနဲ့မဖြစ်ပါဘူး။ဒါလေးမှတ်ထားအောင်နော်။ဖရာဖြစ်လို့တဲ့ပုဂ္ဂိုလ်ကဒါတွေကျင့်ရတယ်။ဘလောက်ထိကျင့်ရမလဲဆိုဒီပင်္ဂလာမြတ်စွာဘုရားကျင့်ဗောဓိမာန်နဲ့ရောက်အောင်ထိပါရမီနဲ့ဆက်တိုက်ဖြည့်ပြီးတော့ ကောင်းစွာကြွတော်တော်မူသောမြတ်စွာဘုရားဘယ်ကြွတာနိဗ္ဗာန်ကြွတော်တော်မူဗျာဖြစ်တော့ဘုရားဖြစ်သွားတယ်ဘုရားဖြစ်ပြီးခုတော့ပြိဋိဘံဆံသွားတော့နိဗ္ဗာန်ကြွသွားတော့အာပဲအဲတော့ဒီရဲ့အဓိပ္ပာယ်ကျတော့ဘုရားကလေးသိင်ခြင်းနဲ့ကဘာတသိင်ပါရမီအကျင့်7ပါးပြတော့ဆွန်ကြီး9ပါးတွေဖြစ်ခြင်းဘုရားဖြစ်သွားပြီနိဗ္ဗာန်ကိုကြွသွားတော်မူတယ်မြတ်စွာဘုရားပါလားဒီလိုညံနေမြင်အောင်ဆင်ခြင်ပေါ့တတိလေးနဲ့မပြတ်နှလုံးသွင်းရ နောက်သူကတော်စကား6ခုသူ၌ထုံးလည်းနှခုံးကိုသာကြိုးရှိအောင်ပြောဆိုတော်မူတတ်သောမြတ်စွာဘုရားဘုန်းကြီးတို့ဒီနောက်ပိုင်းမှာပေါ့နော်ဒီမတ်ဆွေရဲ့နောက်ပိုင်းမှာလေးကြည်လိုက်ပေါ့အဲဆာမင်းသားစကား6ခုအောက်ကမနေ့ကဆရဏ15ပါးအောက်မှာရှိတယ်စကား6ခုဆိုတာကိုကြီးအောက်ဆွဲချတယ်နော်အဲဒီစကား6ခုအောက်ကိုဆက်ဆွဲမယ်ဆရဏ15ပါးအောက် အဲတွေးပြီးအောက်ကိုဆက်ဆိုမယ်အဲတွေးပြီးစကား6ခါဒီမှာစကား6ခုံလောကမှာစကား6ခုံရှိတယ်ပေါ့နော်အဲ့ဒီ6ခုံထဲမှာမြတ်စွာဘုရားကနှစ်မျိုးပဲပြောတယ်နော် အောက်ပြန်ဆွဲချလောက်နည်းနည်းအဲ့ဒီနံပါတ်1စကားကဘာလဲဆိုတော့မှန်လဲမမှန်ဘူးသူများလည်းမကြားနာလို့အောက်ကနည်းနည်းဆွဲချတာမှန်လဲမမှန်ဘူးသူများလည်းမကြားနာလို့သူများလည်းနားမထောင် ကျိုးမရှိတဲ့စကားဘုရားအဲ့ဒီစကားမျိုးမပြောဘူးမှန်လည်းမမှန်ဘူးသူများလည်းနားမထောင်ဘူးအကျိုးလည်းမရှိဘူးဒါမျိုးဘုရားဘယ်တော့မှမပြောနံပါတ်1ဒီကျိုးစကားမှန်တယ်ဒါပေမဲ့သူများနားမထောင်လို့အကျိုးလည်းမရှိဘူးဒီစကားလည်းမပြောနံပါတ်3ဒီကျိုးစကားကြမှန်လည်းမမှန်ဘူးဒါပြသူများနားထောင်လို့တယ်အကျိုးကမရှိဘူးဒါမျိုးမပြောဘူး ချို့စကားကြတော့သူကသုံးချက်တွဲတာမှန်လည်းမမှန်ဘူးမှန်တော့မှန်တယ်သူများနားထောင်လို့ဒါပေမဲ့အကျိုးမရှိဘူးဒီလိုစကားမျိုးလည်းမြတ်စွာဘုရားမပြောဘူးဒါပေမဲ့9နဲ့6ပဲပြောတယ်ပေါ့သူကမှန်တယ်သူများနားမထောင်လို့ဒါပေမဲ့အကျိုးရှိတယ်ဘုရားဒီလိုစကားမျိုးပြောတယ်မှန်လည်းမှန်တယ်သူများနားထောင်လို့လည်းစိတ်လည်းရှိတယ်အကျိုးလည်းရှိတယ်ဒီစကားမျိုးပဲပြောတယ် နော်ရှေ့စကား6မျိုးလုံးဝမပြောဘူးနောက်စကား2မျိုးပဲပြောတယ်နော်ဒီတော့လောကမှာပြောကြတယ်ပေါ့ဗျာပါဇက်ဆိုတာထမင်းစားဖို့နဲ့စကားပြောဖို့ဒီလိုအသုံးလုံးလေးရှိတယ်ပေါ့နော်အဲ့မှာလေပါဇက်ကစားဖို့ဆိုစားကျင်တာစားလို့မဖြစ်ဘူးလေစားကျင်တာစားရင်ဘာဖြစ်လဲကိုယ်မတည့်တာတွေစားရင်ဒုက္ခရောက်မှာပေါ့နော်ကိုယ်နဲ့တည့်မှာတည့်မှာစားတော့နော်ပါဇက်ဆိုစားဖို့ကြီးဒီလိုတာမန်ပြောလို့မဖြစ်ဘူးနော်စားဖို့ထားတာတော့မှန်တယ် တွေ့တာစားလို့မဖြစ်ဘူးကိုယ်နဲ့သင့်မှနော်ကိုယ်နဲ့တဲ့မှစားမှအဆင်ပြေပါဇက်ပြောချင်အောင်ပြောလို့မဖြစ်ဘူးစကားကလည်းနော် စကားပြောဖို့ထားတယ်ဆိုပေမဲ့အကောင်းတဲ့စကားတွေပြောမှမဟုတ်တဲ့စကားတွေပြောနေမယ်ဆိုဘယ်သူမှကိုယ်ပေါ်မယုံသေးဘူးမလေးစားဘူးရှင်းတော့မညီတဲ့စကားတွေလူကြီးဆိုလူကြီးနဲ့တူတဲ့စကားမတူတဲ့စကားတွေရှိကပြောတာတစ်မျိုးခုပြောတာတစ်မျိုးပေါ့နော် ဒုစိုက်ဝစီဒုစိုက်၄ပါးပေါ့ဗျာလောကအနေနဲ့ပြောရမယ်နော်မမှန်တဲ့စကားမဟုတ်တဲ့စကားကြိုးမရှိတဲ့စကားတယောက်နဲ့တယောက်အဆင်မပြေအောင်ရန်လိုတဲ့ရန်တန်းအဲတချို့သိပြောကြတုံးနဲ့တူမတည့်အောင်ဒါမျိုးတွေရှောက်ပြောပြလိုက်တော့အကုန်လုံးကိုယ်ရဲ့ပြဲကုန်ဒါမျိုးတွေလည်းမပြောရဘူးနော်အကျိုးမရှိတဲ့စကားပေါ့မပြောရဘူးဘုန်းကြီးပြောရင်ဘုန်းကြီးဒုက္ခရောက်ပေါ့ယောဂီတို့ပြောယောဂီတို့ပဲဒုက္ခရောက် ဘယ်လိုစကားပြောရမှာလဲပြောတဲ့တဲ့စကားကဘာလဲဆိုတော့မှန်ရမယ်နှုတ်နှစ်ဖက်အစဉ်ပြေညီညွတ်တဲ့စကားမျိုးဖြစ်ရမယ်ယဉ်ကျေးသိမ်မွေးတဲ့စကားဖြစ်ရမယ်အကျိုးရှိတဲ့စကားဖြစ်ရနော်တရားတွေကတော့အများကြီးမပြောတော့ဘူးဒီလောက်ပဲမှတ်ထားဘူးနော်ဒီတော့ချုပ်ပြောရင်ပါဇက်ဆိုတာထမင်းစားဖို့မှန်တယ်စားခြင်းနဲ့စားလို့မဖြစ်ဘူးဒါမှတ်ထားမယ်နော်ပါဇက်ဆိုတာစားဖို့နဲ့ဟုတ်လားပြောဖို့ ဒီလိုပြောမှန်တယ်ပြောချင်အောင်ပြောလို့မဖြစ်ဘူးနော်အခုခုဘုန်းကြီးတို့နိုင်ငံမှာအဲ့ဒါတွေဖြစ်တာလေအာ ပြောချင်အောင်ပြောဆဲချင်အောင်ဆဲဒီလိုလုပ်နေကြတော်တော်သိခါကြတယ်နော်သူတို့ဖြစ်တာတော့ဘုန်းကြီးတို့ဘာမှပြောမရကိုအဲ့တယ်မပါစေနဲ့နော်ဘုန်းကြီးတို့မပါဖို့အရေးကြီးတယ်ကိုကပါသွားရင်ဘသူနဲ့ကိုနဲ့အတူတူပဲဘုန်းကြီးတို့ဒီမှာဓမ္မသင်္ဍာနဲ့သင်နေကြတယ်တရားတွေလေ့လာနေကြတယ်တရားတွေအထောက်နေကြတယ်ဆိုတော့အတူတူပဲဖြစ်တော့ ကိုယ်အဲ့ဒီမပေါင်းတတိထားတာပေါ့နော်ဒီတော့ပြောမယ်ဆိုရင်လည်းမှန်တဲ့စကားအကျိုးရှိတဲ့စကားဒါမျိုးပြောခါတလေဒီမှာဆရာတော်ဒေါက်တာနန္ဒမလာပုံလေးတစ်ခုထုတ်ပြပြောရကောင်းကောင်းပါခက်ကောင်းကောင်းဒုတိယအကျိုးရှိရှိမရှိရှိတယ်မြောက်ပြောလို့ရှင်တခါကြိုက်တာရှိသေးတယ်မှန်လည်းမမှန်ဘူးမှန်ပေမဲ့လို့လည်းမြောက်ပြောတခါလေကိုယ့်အတွက်ကျိုးရှိလားမရှိလားမစဉ်းစားဘုန်းကြီးပုံတစ်ပုံလဲဟိုကတော့ကြားဥပါတယ်မာသရိပ္ပံတုတ်ထရား အဲ့လိုမြောက်ပြောတာအဲ့ဒါတော့ထေရာထဲမှာပါတယ်ဒီမှာဆရာတော်ကြီးကတော့သူကတော့ပုံလူတဝူတယောက်ကရေးထားတာလေးကိုဖတ်ဖူးတာလေးပြောတယ်အဲလူတယောက်ကတထေးတယောက်တည်းကနေကြွေးယူထားတော့ကြွေးယူထားတဲ့ကာရကသူကမပေးနိုင်ဘူးမပေးနိုင်တော့တထေးကကြွေးတောင်းလာတဲ့ချောင်းချောင်းချောင်းချောင်းလာတေးရကြတထေးကမြင်းကြီးစီးလာပြီးတော့သူစီလာတာအဲဘယ်လိုမှရှောင်မရဘူးဗျာလမ်းမှာပပင်းတွေး အဲအဲ့တော့ဟိုကကြွေတောင်းတိမ့်လို့မရအဲ့တော့သူကဘာလုပ်လဲဆိုအရင်ဥအောင်ပေါ့ဟာတတိမြာလှလိုက်တာသူကတတိအဲ့လိုချီကျူးတာအင်မတန်မှတတိစီးတာလေအင်မတန်မှစတိုင်ကြတာလေခဆုံပေါက်ပြီးမြန်တတိဟိုမြင်းစီးပြမယ်ဆိုဘယ်လောက်ကြည့်ကောင်းနိုင်မလဲမြောက်ပေးတာအဲ့မှာဟိုတတိကမြင်းကိုခဆုံပေါက်ပြီးတော့စီးပြေတော့သူကြွေးတောင်းမှုမေ့သွားတော့ဒါကတော့ဒေါက်တာနန္ဒမလို့ပြောတဲ့စကားဘုန်းကြီးတို့က မဟာသီရိပဌာန်သုတ်တန်နဲ့ကြတယ်ပိုကောင်းတယ်အဲ့မှာတော့သူကဘာဖြစ်လဲကြီးတဲ့ကောင်ကမြို့နာရွာနာနေတော့ဒီသားငါမစားရဘူးဒီနေ့ကျသားငါစားခြင်းနဲ့စိတ်ပေါက်တော့တောတဲ့တောင်နဲ့ပြန်သွားတယ်တောတဲ့တောင်နဲ့ကြလို့ချင်းသေးလို့ကြာတို့ဒီအကောင်တွေကနေဒီတခြားတတ္တဝါတွေနော်ဖန်စီစားတော့တယ်သူတို့ကတရိษံပြောနေဝညာသာသိမ့်မထားဘူးလေသူဝရင်ဒီကောင်းကြီးပြက်ထားကြတာ အဲ့လိုမျိုးဉာဏ်တဲ့တ attva ဝိုင်းအောင်ရုပ်စာအဲကြီးကအဲ့ဒီနေရာသွားပြီးယူသွားပြီးတော့သွားလှုပ်ခဲ့တော့ရတာပေါ့ဗျာအသားတော့အသားတည်းတရှိပြီးတော့ तू ကစဉ်းစားတာဒီတော့တဲ့တောင်ထဲမှာမစားဘူးသူ့နေရာသူ तू ကနေတာမြို့နာရွာနာနေတာကိုငါနေရာမှာငါနေရာငါရောက်မှအေးအေးဆေးဆေးစားမယ်ပေါ့ပြန်ပြီးချီးလာတယ်သူ့နေရာသူ့အသက်ရောက်တဲ့ခါကျတော့ तू နေနေကြနေရာရောက်တဲ့ခါကျတော့စားမလို့နော် အဲ့မှာကြည့်အဲ့မှာခွေးတကောင်ကနေချီးမွမ်းတာနော်ခွေးတကောင်ဘာချွေးမွမ်းလဲဆွေကြီးခမရအင်မတန်လှတာပဲအဲ့ပဲကြည်မမဲနဲ့နဲ့နဲ့ဟိုလား तू ကလှတယ်လို့ချီးမွမ်းတော့ तू က तू ပီတိတွေဖြစ်နေနော်ဒီမှာအငယ်သမီးငယ်လေးမှတ်တာကိုယ့်ရဲ့စံချိန်မဲ့ပုဂ္ဂိုလ်ချီးမွမ်းလိုက်သဘောတွေကြာနေပြီအဲ့လိုပဲကြီးကိုလည်းခွေးကနေချီးမွမ်းလိုက်တာဆွေကြီးခမရအင်မတန်လှတာပဲအဲ့မှာဘာဆက်ပြောလိုက်လဲခမရ ယုံလာတော့အတန်နဲ့တိတ်ကောင်းပါပဲခမရအတန်များကြားလိုက်ဘလို့ตายရမလဲမသိဘူးမေ့ပြီးတော့မှတွန်းကျင်တဲ့စိတ်ပေါက်လာ သူ့ပါစထဲမှာအစာတွေရှိတာသတိမရတော့ဘူးနော်ဟိုမှာတော့တတိပ္ပံတုတ်ကတော့တတိနဲ့ဉာဏ်ကင်းတဲ့ဆွဲအကြောင်းကိုပြောသွားဟိုကချီးမွမ်းလိုက်တော့ตายရနေပြီတွန်းကျင်တဲ့စိတ်တွေကပေါက်လာပြီပါစထဲမှာအစာရှိတာသတိမရတော့အဲ့မှာတွန်းချလိုက်တာတွန်းချလိုက်တော့ဇာပြုတ်ကြတော့ခွေးကကောက်စားသွားတယ်ဒါပါလဲဆိုတော့ တစ်ဖက်ကချီးမွမ်းလာရင်တတိလည်းလွတ်သွားတယ်ဟုတ်လားမဟုတ်လားလည်းမစင်စားတော့ဘူးလေတစ်ဖက်ကဘာလို့ချီးမွမ်းတယ်လဲဒါပဲဒါစဉ်းစားတတ်ဖို့လိုတယ်မစဉ်းစားတတ်ရင်တော့တတိလည်းလွတ်ညာလည်းလွတ်သွားကိုယ်ရှိတာကိုအကုန်ပါသွားတာပဲအဲ့ဒါခံရဖို့တော့မှတ်တာပဲအဲ့ဒါဒါမဟာသီရိပန်သုတ်ထကရာနောက်ပိုင်းမှာတွေ့လိုက်မယ်အဲ့ဒီအဲ့ဒီဥပမာလေးပေးတာအဲ့တော့စကားကတချို့ကမှန်လည်းမမှန်ဘူးအကျိုးလည်းမများဘူး အမျိုးတွေစကားတွေအကျိုးလည်းမများဘူးပြီးတော့သူများလည်းနားထောင်လို့မကောင်းတဲ့စကားတွေကတော့မပြောတာကောင်းတာပေါ့နော်ဘယ်လိုမှတ်ထားဒါကတော့ခွန်ကြီးတို့သူကတော်နဲ့ပတ်သက်ပြီးတော့ဒါလေးလည်းရအောင် ကြက်တိုင်းကောင်းပါတယ်နောက်တစ်ခုကတော့လောကဝိတုကဲလောကဝိတုတောင်းမယ်နော် လောကဝိတုကြတော့ပါလေဆိုလောကသုံးပါးကိုသိမြင်တော်မူသောမြတ်စွာဘုရားနော်လောကသုံးပါးမှာလည်းဘုန်းကြီးတို့နောက်ပိုင်းမှာရှင်းလင်းချက်ရှိပါတယ် လောကဆိုတာတတ္တလောက သင်္ခါရလောကဩကာသလောက ခုနအောက်နာလေးမှာပြန်ကြည့်မယ်စကား6ခုအောက်မှာရှိတယ်လောကခုရှိချင်းအောက်နာလေးမှာอืมဆက်ဆွဲမယ်ခုနစကား6ခုရအောက်မှာအဲဒီမှာလောကဝိတုလောကဝိတုတတ္တလောကအာဘောအောက်ရောက်သွားခုနကကတ်နေတယ်အပေါ်မှာခုနမှန်တယ်အပေါ်မှာခုနစကား6ခုနမှာကတ်နေအပေါ်မှာ အဲဒီလောကဝိတုတတ္တလောကအောက်နာလေးမှာအောက်မှာလောကဝိတုအဲ့အောက်မှာလောကတတ္တလောကသက်ရှိတတ္တဝါတွေမှန်သမျှဒါတတ္တလောကပဲဩကာသလောကသူဒီသက်ရှိတတ္တဝါတွေနေနေတဲ့နေရာဌာနပုံနဲ့ဩကာသလောက သင်္ခါရလောကဆိုတာကဒီသက်ရှိတတ္တဝါမှန်သမျှဒီယုတ်တရားနံတရားတွေပဲဖြစ်ပြီးပြဒါတွေကသင်္ခါရလောကပေါ့ ဘုရားကြတော့ဒီတတ္တလောကအကြောင်းလည်းသိတယ်ဩဃာတလောကအကြောင်းလည်းသိတယ်သင်္ခါရလောကအကြောင်းလည်းသိအားလုံးကိုသိတာကိုလောကဝိရိလို့ခေါ်တယ်။ဟိုကဆိုပါတော့ဘုန်းကြီးတို့တတ္တလောကအကြောင်းတိရိစ္ဆာန်လောကအကြောင်းလည်းသိတာပြီလူလောကအကြောင်းလည်းသိတာ။ဘာဖြစ်လို့တိရိစ္ဆာန်ဖြစ်ကြလဲ။တိရိစ္ဆာန်ဘဝတွေကဘယ်လိုခက်ခဲကြီးတယ်ဘယ်လိုနေတိုင်းစားတော့ကြတယ်ဒါတွေကုန်သိတာပဲနော်။အဲဒီမှာတိရိစ္ဆာန်ဘဝနဲ့ပတ်သက်ပြီးတော့ဘုရားကစကားနှလုံးနဲ့ တိရစ္ဆာန်နဲ့အညမညာခါရိကအချင်းချင်းစားတော့တာပဲမွေကြီးကြီးကမွေငယ်ကိုစားတယ်ငါးကြီးကြီးကငါးငယ်ကိုစားတယ်အကုန်လုံးပဲအကောင်ကြီးတဲ့ကောင်ကတခါလေအမျိုးတူကိုစားတာနော်အချင်းချင်းလဲစားတော့တတ်တယ်နောက်ဒုက္ခလခါရိကအင်အားကြီးမားတဲ့ကောင်အင်အားငယ်တဲ့ကောင်အကုန်စားတော့ပြလိုက်တာဒါတိရစ္ဆာန်လောကဖြစ်နေတယ်ဒါတွေကိုဘုန်းကြီးတို့ဒီခေတ်မှာဆိုရင်တော့ဟုတ်လားလူတွေကနေရိုက်ပြတာကြီးအများကြီးပေါ့နော် Discovery တို့ Animal Channel ဘလောက်အဲ့ဒါမျိုးတွေကြည့်လို့ရင်ဒါတွေအကုန်လုံးမြင်နေကြီးနိုင်ငံငင်းပွားတိတိဆံပွားရောက်သွားတယ်အဲ့လိုနော်ချင်းချင်းစားတော့တယ်ပြီးတော့ကြီးနိုင်ငံငင်းလောက်တယ်ဒါတွေပဲနော်တိတိဆံလောကဆန့်ကျင်ပုံတွေပေါ့ဗျာအများကြီးပဲနော်တချို့ဟာတွေကြတော့ဒီဘုန်းကြီးတို့အများစုကံကြောင်းလို့သတ်မှတ်တာများတချို့မဟုတ်သူ့ရဲ့ယောနိနဲ့ဟိုဖြစ်တဲ့နေရာဒေသပေါ့မျိုးရိုးနဲ့လည်းဆိုင်တယ် ဘုန်းကြီးတို့ရှေ့တိုင်းသားတွေကြည့်ပေါ့သူတို့အနောက်တိုင်းသားတွေထောင်းထောင်းမောင်းမောင်းမရှိဘူးမျက်စိရောင်ကောအသားရောင်ကောကွဲတာပဲဗမာပြည်မှာမွေးမြန်မာအသားရောင်ပေါ့အနောက်တိုင်းမှာမွေးနောက်တိုင်းပေါ့မျက်စိရောအသားရောင်ဆက်ပြီးတော့အကုန်လုံးကွာကုန်တော့နော်အဲ့ဒါကကံနဲ့မဆိုင်ဘူးသူ့ရဲ့မျိုးပိစာနဲ့ဆိုင်တယ်ဒီလိုမှတ်တာအရာအလုံးကံကြီးတဲ့ပြောလို့မရဘူးကံကတော့ မူလအနေနဲ့ပြောတယ်ညာတို့ဝီရိယတို့လုံလဝီရိယဒါတခြားအကြောင်းတွေလည်းပါတယ်ဘုန်းကြီးတို့ပဋ္ဌာန်းပစ္စည်းကြည်လိုက်ရင်ကိုကာမပစ္စည်းတခုတည်းဟောထားတာမဟုတ်24ပစ္စည်းဟောထားတာနော်အကြောင်းကျိုးဟိတုကာမပစ္စည်းအနေနဲ့အကြောင်းကျိုးဆက်ဆက်မှုရှိလို့ဉာဏပစ္စည်းအနေနဲ့အကြောင်းကျိုးဆက်ဆက်မှုရှိတယ်ကံတခုတည်းကတာမလို့ရင်တော့ဒါကတော့အယူဆကတိမ်ဆောင်သွားတော့အတိတ်ကလောကကံကြောင်းအတိတ်ကံကြောင်းအကုသကံကြောင်းညမှုဉာဏ်နဲ့အကြောင်းအရာအလုံးနဲ့ဆိုင်တယ် ဒီတစ်ခုတည်းခြင်းမဟုတ်ဘူးအဲ့လိုမှတ်တာဒါကဘာပြောချင်တာလဲဆိုခွန်ကြီးတို့မြတ်စွာဘုရားကတတ္တလောကအကြောင်းကိုသိတယ်ဒါကိုပြောချင်တာပေါ့ဗျာပြီးတော့ခါကျတော့ဩကာသလောက နော်ခုဆိုရင်ဒီဘုံနေမမြင်ဘူးတော့တချို့မှဟိုမရှိဘူးဘာညာပြောတော့ပေါ့ဗျာဒါကတော့ခွန်ကြီးတို့ဒီလိုသိပ္ပံပညာရနေလို့ရှာလို့မရဘုံဌာနရဘုရားတို့လို ဒီစံပင်ကြီးတွေရမယ်ဆိုဘုံဌာနတွေကမြင်ရတော့ဘုန်းကြီးတို့နိုင်ငံမှာတချို့နည်းတွေဆိုရင်ဒီဘုံတွေကိုလှမ်းပြီးတော့ရှူတာတို့မြင်တာတို့ကြည်တာတို့ပေါ့နော်ဒီဘက်ခေတ်ကျတော့ဒီသိပ္ပံကအားကောင်းနေတော့ဟောမြင်မှုတောင်ဆိုဘယ်မှာလို့နတ်ပြည်ဆိုဘယ်မှာလို့တော့ပဂရိမျက်စိနဲ့မြင်မနဲ့ထင်နေတော့ဒါမျိုးတွေပေါ့နတ်ဖြစ်မှနတ်မျက်စိနဲ့မြင်မှာပေါ့ကိုယ်မှနတ်မဖြစ်ဘဲနဲ့ဘလို့မြင်မှာသို့မဟုတ်ဇံပင်ကြီးတွေရရင်မြင်နိုင်တာပေါ့အဲ့လိုမှမမြင် မသိတော့ဘယ်မြင်နိုင်ပါလဲအဲ့ဒါမျိုးပေါ့နော်ဒီဒီသိနိုင်တဲ့ပညာမျိုးအခုတော့ဘုန်းကြီးတို့တချို့ဟာတွေကကိုယ်မမြင်ရတဲ့မတွေ့ရတဲ့မရှိဘူးလို့ပြောလို့မရဘူးအသိပ္ပံပညာကြီးကသိပ္ပံပညာရှင်တွေကအကုန်လုံးသိတာပေါ့တချို့ကြဘုန်းကြီးတို့ပဲသိနိုင်တယ်ကိုမသိတိုင်းမတွေ့ရတိုင်းမယုံဘူးလို့ပြောလို့မရဘူးသူတို့ကထောက်ထားနေပြန်ဒီတိုင်းမှာလည်းဘုန်းကြီးတို့ဘာသာမှာလည်း32ပုံရှိတယ်ဘာညာဒါပြောတယ်ဒါတွေကလည်းသိနိုင်တဲ့ဉာဏ်ပညာမျိုးတွေကိုဖះက သင်ပေးတယ်ဒါကိုဘုန်းကြီးတို့ကျင့်လို့ရတယ်ကျင့်လို့ဒီဉာဏ်ပညာမျိုးတွေရလာပြီဆိုရင်ဉာဏ်မျက်စိတွေရလာပြီဆိုမြင်လို့ရတယ်ဖះကြအဲ့ဒီလိုသိတယ်ပြီးတော့ဘယ်ပုံမဲဖြစ်ဖြစ်ရုပ်တရားနံတရားတွေပဲရှိတယ်ဒီရုပ်တရားနံတရားတွေအများနဲ့တည်နာမဟုတ်ဘူးနော်ဖြစ်ပြီးပြတ်သွားပေါ်ပြီးပျောက်သွားတာနော်ဒါကြောင့်မို့ လောကဆိုတာတတ္တဝါတွေပြောတာပေါ့နော်ဒီလောကဆိုချုံပြောရင်ဒီခန္ဓာကိုယ်ကြီးပေါ့ဒီခန္ဓာကိုယ်ကြီးကိုလည်းလောကလို့ခေါ်တယ်ဒီလောကရဲ့ဒီခန္ဓာကိုယ်ကြီးဘာကြောင့်ဖြစ်လဲဆိုလောကဖြစ်ကြောင်းတတ္တဝါတွေဖြစ်ကြောင်းဒါဘုရားသိတယ်ဒါသင်္ခါရတရားတွေအဲ့ဒါရဲ့ချုပ်ရာလောကဒီခန္ဓာကိုယ်၅ပါးရဲ့ချုပ်ရာဒါကိုလည်းဘုရားသိတယ်ချုပ်ကြောင်းအကျင့်ကိုလည်းသိတာပေါ့ဗျာဒါမျိုးဆိုလို့နော် ဒီလောကပျက်စီးတာယုံနာခန္ဓာကိုပျက်စီးတာလည်းသိတယ်ပျက်စီးခြင်းအကြောင်းလည်းသိတယ်ပေါ့ဒါဝိပဿနာနဲ့ဉာဏ်နဲ့ကြည့်မှပိုးမြင်တာပေါ့ဗျာဥပမာဆိုတော့ဘုန်းကြီးတို့ဓကမ္မတာမှတ်တယ်ဆိုရင်လည်းဒီယုံနာတဘာဝတွေသိအောင်မှတ်တာပေါ့ယုံနာတဘာဝတွေမှတ်လိုက်ရင်သိလိုက်ရင်ပုံတန်တန်တို့ယောက်ျားမိန်းမတို့လို့လို့ပြောက်တာဟောဓာတ်ကြီးလေးပါအတွင်းဘာမှမရှိပါလားဒါမျိုးသိအောင်ဘုန်းကြီးတို့ကြည့်ရအောင်အကုန်လုံးပါပဲ နော်တော့ခန္ဓာ၅ပါးကိုတိတိကျကျမြင်မဲ့ဆိုရင်လည်းပဲနော်ရုပ်တရားယူဘက်ကခံစားမှုဝေဒနာဝိညာဉ်ခန္ဓာမှတ်သားမှုတင်ညာခန္ဓာပြုရင်ပြောင်းလဲတတ်တဲ့လောဘဖြစ်တာဒေါသဖြစ်တာမောဟဖြစ်တာမာမနာဒါသင်္ခါရခန္ဓာသိနေတဲ့စိတ်လေးပေါ့ဒါလေးသိဒီခန္ဓာ၅ပါးကိုတရားထုတ်တယ်ကသိအောင်အထုတ်ရအောင်ဒီခန္ဓာ၅ပါးဘာလို့ဖြစ်လဲဖြစ်ခြင်းအကြောင်းလည်းသိတယ်ခန္ဓာ၅ပါးမဖြစ်ရအောင်လည်းသိတယ် တော့ခန္ဓာ၅ပါးမဖြစ်တဲ့နေရာကိုပိစ္ဆနာခန္ဓာနာនិရောဓနိဗ္ဗာန်ခန္ဓာ၅ပါးချုပ်တဲ့နေရာကိုနိဗ္ဗာန်ပေါ့မဖြစ်တဲ့နေရာနိဗ္ဗာန်ပေါ့မချွတ်အောင်ဘယ်လိုလုပ်ရမလဲဘယ်လိုကျင့်ရမလဲဒါလည်းသိတာမြတ်စွာဘုရားအဲဒါကြောင့်သင်္ခါရလောကသိတယ်ဆိုတာဒီယုတ်တရားဉာဏ်တရားတွေဖြစ်မှုပြမှုအကြောင်းအကြောင်းအကျိုးအနေနဲ့အကုန်သိတာကိုဆိုရင်ဒါလောကဝိရုပေါ့အဲတော့လောကဝိရုကောက်ချက်ချရင်လောကအကြောင်းသိတယ်ဆိုတော့တဘာဝအနေနဲ့လည်းသိတယ်ဖြစ်ကြောင်းအနေနဲ့သိတယ်လောကဘယ်လို ချုပ်သွားတယ်ဆိုရဲချုပ်ကြောင်းအကျင့်ကိုလည်းသိတယ်အဲ့လိုအကုန်လုံးသိလို့မြတ်စွာဘုရားလောကဝိတုဆိုတဲ့ခုံပုံနဲ့ခုံပုံတစ်ခုရတော့ဗောဒီပုံကုတ်ခုံပုံလေးကိုလည်းဘုန်းကြီးကဆင်ញံနှလုံးသွင်းနိုင်တာဗောနော်ဒါကလောကဝိတုပြီးတဲ့အခါကျတော့မှအနုတ္တရောပုရိသဓမ္မတာရတိအဲ့ဒီသွားရအောင်ဗောဒီမှာတော့ဘုန်းကြီးတို့ပါဠိတော်မှာကြတော့အနုရောဂုရိတဓမ္မတာရတိပုဂ္ဂိုလ် တပုတ်သေးယူထားတာပေါ့လေဒီကနဲ့ပတ်သက်ပြီးတော့ပြောထားတဲ့နေရာတော်တော်များများရှိပါတယ်နော်နှုတ်တော်ဗုဒ္ဓဒီမှာဘုန်းကြီးတို့ကဖရာယုံကြည်မှုနေတဲ့ယုံကြည်တဲ့နေရာမှာဖရာလို့သတ်မှတ်တာကတကိုးရှိလို့ဖရာလို့သတ်မှတ်တာမဟုတ်အသိဉာဏ်ရှိလို့သတ်မှတ်တာအသိဉာဏ်ကြီးရသွားလို့ဖရာလို့သတ်မှတ်တာတကိုးကြီးလို့မဟုတ်ဘူးနော်ဘုန်းကြီးတို့အဲ့တော့ဖရာယုံကြည်တယ်ဆိုတာဖရာရှင်ရဲ့အသိဉာဏ်ကိုယုံကြည်တယ်လို့ဒီလိုမှတ်တာ ဖရာရဲ့တကိုးတော်ယုံကြည်တာမဟုတ်ဘူးနော်အသိဉာဏ်ယုံကြည်တဲ့အတွက်သူသိထားတဲ့တရားဘုရားပြန်ဟောတာဘုန်းကြီးကအဲ့ဒီအသိဉာဏ်တွေရအောင်လေကိုယ်ကိုယ်တိုင်လည်းအားထုတ်လို့ရတယ်ဒီလိုမှတ်ထားအောင်အဲတော့ဒီနေရာမှာခုံတော်ကထဂရဏီယာနှစ်မျိုးပေါ့နော်အနုရောပုရိသဓမ္မတာအနုရောတစ်ခုပုရိသဓမ္မတာတွေတစ်ခုဒီလိုနှစ်မျိုးယူတယ်ပါဠိတော်နီးကြတော့ဒီမှာဒေါရဏနမာလာတို့တိတိကျကျသူ့ရဲ့ဘုရားနုတိကုံတော်တုတ်ထဲမှာ နော်ဘုရားကုံတော်ကိုပါအိမ်မှာဟောထားတယ်မှာကျသူတိကြလေးညွန်ထားတယ်ကိုယ့်အကိုလည်းဖတ်ကြည့်လို့ရတယ်မေဇိငါနိကေသလိုင်းနာဝိဝေငါတုံမာဒီဒီနှစ်ပုဒ်ကိုနောတော်ပုရိသဓမ္မတာတိကိုခုံတစ်ပုဒ်ထဲဟောထားတယ်အင်္ဂုတ်ထူအင်္ဂုတ်တာနိကေကေတိတုံမာလည်းဒီနောတော်ပုရိသဓမ္မတာတိကိုခုံတစ်ပုဒ်နေတယ်ပဲခွဲဟောထားတယ်တော့ခွဲမဟုတ်ဘူးဒါပေမဲ့လို့ဘုန်းကြီးတို့ဒီ ထဂရမှာကြတော့၃မျိုးခွဲ၂မျိုးခွဲတော့ပေါ့နှုတ်တော်ကတစ်ခုပုရိသဓမ္မတာတရားတစ်ခုဒီလိုခွဲဟောနော်နှုတ်တော်ဆိုတူတဲ့ပုံကမရှိဘူးနော်အတူမရှိဘူးအတူမရှိဘူးပေါ့အနှုတ်တော်ဘာတွေအတူမရှိရလဲဘုရားနဲ့ဘုရားနဲ့သီလဘုရားရဲ့အကျင့်သီလနဲ့ဘယ်သူမှတူလို့မရတူလို့မရသမာဓိပိုင်းဘယ်သူမှတူလို့မရပညာပိုင်း သဗ္ဗိဒဉာဏ်ပညာဘယ်သူမှရှင်လို့မရဘယ်သူမှမမရဒီတော့ဒါလေးလည်းရအောင်ကြက်ထားမယ်အနုတ္တရောသီလသမားတွေပညာခုံတော်အပြင်မိမိတဲ့အလုံးများသောသူရှိတော်မူတာတူတဲ့ပုဂ္ဂိုလ်လွန်တဲ့ပုဂ္ဂိုလ်မရှိဘူးဗုဒ္ဓိတဓမ္မတာတဲ့ ठी မြင်ကျေးတော်လူရောတကယ်တမ်းကျတော့လူတွေယောက်ျားတွေမဟုတ်ပါဘူးမျိုးသားမျိုးသမီးကုံဆုံးမတာပေါ့တော်တော်များများဆရာတော်ကြီးတွေကတော့ဟိုစာပေအတိုင်းရေးကြတော့မြင်ကျေးတဲ့ပုဂ္ဂိုလ်တွေရှင်ကျေးအောင် ဆုံးမတယ် ဒါလူရောနောက်ရောမြမအကုန်ပါသွားတော့ပေါ့ဒီမှာတော့လူယောက်ျားနောက်ယောက်ျားတွေကြောင့်မြမတွေကတော့ယောက်ျားမိန်းမရှိဘူးမြင်ကြည့်တဲ့လူနာမြမတတ္တဝါတွေကိုယဉ်ကျေးအောင်ဆုံးမတော်မူသောမြတ်စွာဘုရားဆိုရင်ဒါတော့ပို့ပြည့်စုံနော်ဒီထဲမှာတော့ဆရာတွေရေးထားတဲ့တခွန်ကြီးပြန်ရေးထားတော့အိမ်မှာကြည့်ပေါ့မြင်ကြည့်တဲ့လူယောက်ျားဆိုမြင်ကြည့်တဲ့ပုံကိုယ်တွေမှာအင်္ဂုလိမာလဒါလူပေါင်းထောင်ချီတတ်ထားတယ် လူမကဘူးအဲ့ဒီခက်ကဆိုသူကအကောင်းမောင်းတာတော့သူ့ကိုဖမ်းဖို့ကြိုးစားတဲ့စစ်တပ်တို့မြင်းတပ်တို့စင်တပ်တို့ဒီကောင်တွေကလာစားသူ့ကို တွေ့ရနေပြေးရတာအဲ့လောက်ထိတတ်မှာပဲအဲ့လိုစစ်တပ်နဲ့ဖမ်းမရတဲ့လူဆိုးကြီးတွေဘုရားရှင်ကနေပြီးတော့ရင်ကြီးအောင်ဆုံးမနိုင်တော့ပဲအဲ့ဒါမျိုးပြောတယ်ရင်ကြီးအောင်ဆုံးမဒီတရားနဲ့ပတ်သက်တာတော်တော်များများဟောထားကြတော့ဗောနော်နောက်နတ် နတ်တွေမှာကြီးအာလဝကနာဘလူယုတ်တကယ်ကြမ်းထမ်းတဲ့ပုဂ္ဂိုလ်ဘုရားအဆုံးမလိုက်တော့ဟုတ်လားယဉ်ကျေးသိမ်မွေးနာလာဂီရိစင်ကြမ်းထမ်းတဲ့ဒေသနန္ဒောပဒနာနဂါမင်းကြမ်းထမ်းတဲ့ပုဂ္ဂိုလ်ယဉ်ကျေးအောင်ဆုံးမလာဒီမှာဗြမာနေတော့ပြောပကဗြမာလို့လို့ပေါ့သူကမြဲတယ်သူကမတည်ဘဲနဲ့အသက်ရှိတော့အောက်ကဘုံတွေကြည်လိုက်တော့တတ္တဝသေးသေးသွားသူကတော့အမြဲတမ်းဖန်ဆင်းရှင်လို့ရအောင် ဘုရားသူ့ရဲ့အတိတ်ဘဝတွေပြန်ဟောလိုက်မှဟောသူလည်းဒီလိုဘဝတစ်ခုကလာခဲ့တာပဲဆိုနားလည်သွားအဲ့လိုယဉ်ကြည်အောင်ဆုံးမနိုင်တယ်အဲ့တော့ဒါကတော့ထဂရာနီးပေါ့နော်နုရောပုရိသဓမ္မတာတွေနုရောခုံတစ်ခုပုရိသဓမ္မတာတွေခုံတစ်ခုဒီလိုမှတ်ထားမယ်ပြီးတော့ပေါင်းလိုက်ပေါ့ဗျာနုရောပုရိသဓမ္မတာတွေဒီအတုမရှိမြတ်တော်မူသည်ဖြစ်၍မင်းကြီးသော သူတို့ကိုရှင်ကြည်အောင်ဆုံးမတော်မူတတ်သောမြတ်စွာဘုရားဒါပေါင်းလိုက်တာအတုမရှိမြတ်တော်မူသည့်ဖြစ်မင်းကြီးသောသူတို့ရှင်ကြည်အောင်မင်းကြီးတဲ့လူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ဒိဋ္ဌိပဲဖြစ်မှာဖြစ်ဖြစ်အထီးပဲဖြစ်အမှားပဲဖြစ်ဖြစ်အကုန်လုံးရင်ကြည်အောင်ဆုံးမနိုင်တယ်ဒါတော့ပုံပြည့်စုံတာပေါ့ဗျာအဲ့တော့ဒီမှာဘုန်းကြီးတို့ပြောစရာရှိတာကမိဘတို့ဆရာသမားတို့နော်မိဘတွေကသာသမီလေးတွေဆုံးပါတယ်ဆရာသမားတွေကတပည့်လေးတွေကိုဆုံးပါတယ် ဆုံးမတဲ့အတိုင်းတာဒီကတခါတလေတဘွားစာတောင် လုံလောက်ချင်မှလုံလောက်သားလေးသမီးဆုံးမလို့များ ကျော့ဆုံးမလို့ယဉ်ကျေးသွားတယ်ယဉ်ကျေးသွားတဲ့တောင်မှတဘွားစာပဲသူတို့ယဉ်ကျေးတာနော်နောက်ဘဝကျပြန်ရိုင်းရင်ရိုင်းလာနိုင်တယ်ဖះကအဲ့ဒီလိုမဟုတ်ဘူးဖះဆုံးမလိုက်တဲ့ပုဂ္ဂိုလ်ကျဘယ်တော့မှပြန်ရိုင်းဆိုင်တာမရှိဘဝဆက်ဆက်လိမ္မာယဉ်ကျေးသွားတယ်ဒီလိုကြွားချချက်ရှိတော့ ဒါကြောင့်မို့မြတ်စွာဘုရားကြတော့ကြံတဲ့ပုံကိုယ်တွေနဲ့အတုမရှိအတုမရှိပြီးတော့အဲ့ဒါပြောတာနော်ဘုန်းကြီးတို့ဆရာသမားတွေမိဘတွေကရင်ကျေးအောင် ဆုံးပါလေပါလေဒီတဘွားစားပဲနော်ဘဝအဆက်ဆက်မရဘူးနော်ဘဝဆက်ဆက်လိမ္မာရင်ကျေးမှုဆိုရင်တော့မြတ်စွာဘုရားပဲစွန့်နိုင်တယ်မြတ်စွာဘုရားတရားတွေကျင့်သုံးလိုက်နာနေတော့ဘုန်းကြီးတို့ဘဝဆက်ဆက်လိမ္မာရင်ကျေးသွားတာပေါ့နော်ဘုန်းကြီးတို့ဂုံတော်တွေက ဒီလောက်ပဲထားမယ်နော်နောက်ဘုန်းကြီးတို့တခြားအကြောင်းအရာလေးလည်းပြောခြင်းပေးလို့ခြားဒီထဲမှာဘာပြောစရာရှိလဲဆိုတော့တမတမ္ဗုဒ္ဓဂုံတော်နဲ့ဗုဒ္ဓဂုံတော်အထူးပေါ့ဒါလေးဘုန်းကြီးဒီနေ့ပြောခြင်းပါဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဆရာတော်ဒေါက်တာနန္ဒမာလာလည်းပြောပါတယ်ပြီးတဲ့အခါကျဘုန်းကြီးတို့ငငယ်တုန်းက မလေးနေစဉ်ခါတော့ကပေါ့မြန်ဆရာတော်ဆိုစာချနာမည်ကြည့်ပါအဲဆရာကြီးကဘုန်းကြီးတို့စာတက်စင်ခါမှာဒါကဏ္ဍပြောပါတယ်ဒီဟာလေးကိုအရင်ပြောပါမယ်ဆရာကြီးရဲ့အယူဆပြီးတော့ဒေါက်တာနန္ဒမာလာပြောထားတယ်မိန့်ကြားချက်လည်းဘုန်းကြီးပြောပါနော်အဲသူ့ဟာနဲ့သူတော့ယုတ်တိရှောင်ပြောတော့ဟိုကတော့ဟိုစာပေသမားဆိုတော့စာပေနဲ့ခိုင်ခိုင်လုံးလို့ပြောဒေါက်တာနန္ဒမာလာတချို့အားလေးတွေလည်းသူလည်းစာပေနဲ့ပြောတာပေါ့အဲတော့ပထမဆုံးဘုန်းကြီးတို့ ပေါင်းမြန်ဆရာတော် စာချိုင်းနဲ့ပြောခဲ့တယ်ဒါတော့သူကသာရတတိကာတို့ဘာလို့ကြည်ပြီးပြောတဲ့စကားပါပဲဒါတော့နော်မှလည်းဒါကြည်ပြီးပြောတော့စာပေယူဆလေးတွေကွာခြားချက်လေးတွေရှိတော့နားထောင်ကြည့်ပါတော့ပြီးတော့မှဘယ်လိုယူဆကြလဲပေါင်းမြန်ဆရာတော်ကြီးကသမတမုတ်တော်ဖြင့်နော်ဘုရားကဒီဘုရားရှင်ကတစ္ဆာလေးပါးသိတော့မှအကျဉ်းဒီရောအကျဉ်းဒီရောသိတယ် ဒါတမတမုတ်တော်ခုံတော်သစ္စာလေးပါးသိတဲ့အခါမှာသစ္စာလေးပါးအကျဉ်းနည်းနဲ့သိတယ်အကျဉ်းနည်းနဲ့သိတယ်ဗုဒ္ဓခုံတော်ဗုဒ္ဓဆိုတဲ့ခုံတော်ပေါ်ပြပါလေသစ္စာလေးပါးသိတဲ့နေရာမှာညီရတံတရားပါနော်အကုန်သစ္စာလေးပါးသိတယ်အကျဉ်းနည်းကျဉ်းနည်းသိအောင်လည်းမကောင်းညီရတံတရားတွေပါအကုန်သိတယ်လို့ဒီလိုဆိုတယ်ဆိုလိုတာဆိုသူကတခါထပ်ခွဲပြဒီသမတမုတ်တော်ခုံပုတ်ကပရိဝေရာညံတော်ပေါ့လေ သစ္စာလေးပါးကိုထိုးထွင်းပြီးသိတာပြတယ်ဗုဒ္ဓဂုံပုဒ်ကတော့ပရိဝေဒဉာဏ်ကိုဒေသနာဉာဏ်ပရိဝေဒဉာဏ်ဆိုသစ္စာလေးပါးထိုးထွင်းသိတာဒေသနာဉာဏ်ဆိုတာကဒီသစ္စာလေးပါးသူများသိအောင်လည်းဟောနိုင်တယ်။ရောက်ဘုန်းကြီးတို့ဗုဒ္ဓဗုဒ္ဓရဲ့ခုံပုတ်လေးကျသစ္စာလေးပါးကိုယ်တိုင်လည်းသိသူများကိုသိအောင်လည်းဟောကြားတော်မူတာလို့ဗုဒ္ဓလို့ခေါ်တာ။အဲ့ဒီဒိဗ္ဗလေးနဲ့ကပ်မိုင်ပိုးလွယ်တယ်နော်။တမန်တန်ဗုဒ္ဓကျတော့ဒီသစ္စာလေးပါးကို အကျဉ်းကြီးကျယ်ကြီးနဲ့သိတယ်ကိုယ်ပိုင်ညာနဲ့သိတယ်ဗုဒ္ဓကြတော့အဲ့ဒီလောက်တည်းမကဘူးဗုဒ္ဓခုံပုတ်ကြတော့သစ္စာလေးပါကိုယ်တိုင်လည်းသိတယ်သူများသိအောင်လည်းဟောနိုင်နော်သစ္စာလေးပါကိုသိအောင်တက်တက်ဆို ပရိဝေဒညာလို့ခေါ်တယ်ဒါကြောင့်မို့တမ္မာတမ္ဗုဒ္ဓဆိုတဲ့ပုံလေးကပရိဝေဒညာတစ်ခုတည်းကိုပြောတော်မူတယ်ပရိဝေဒညာသစ္စာလေးပါကိုထိုးထွင်းသိတဲ့ညာဒါကိုဆိုလိုတယ် ဗုဒ္ဓဆိုရကုံပုဂ္ဂဒိဋ္ဌာလေးပါးကိုထိုးထွင်းလေကိုယ်တိုင်လည်းသိတယ်သူများသိအောင်ကိုယ်တိုင်သိတာကြောင့်ပြိဝေဒညာသူများကိုလည်းသိအောင်ဟောနိုင်တာကြောင့်ဒေသနာညာဒါပေါ့မြန်ဆရာတော်ယူဆဖို့နောက်တစ်ခုဘုန်းကြီးတို့ဒေါက်တာနန္ဒမာလာယူဆဒေါက်တာနန္ဒမာလာယူဆဘယ်လိုလဲဆိုတော့ဒေါက်တာနန္ဒမာလာယူဆတော့ဒီသစ္စာလေးပါးကိုသူကတော့လူရင်းသားလျောင်ပြောသွားတယ်ပေါ့ နော်ပြဿနာခုဖြစ်လာရင်ပြဿနာရဲ့အကြောင်းရင်းကိုလည်းသိတယ်ပြဿနာကိုလည်းသိတယ်ပြဿနာရဲ့အဖြေပြဿနာရဲ့ငြိမ်းမှုကိုလည်းသိတယ်ငြိမ်းတဲ့နီးလန်းကိုလည်းသိတာပေါ့နော်အဲပြောရချင်တာကတော့သစ္စာလေးပါးသိတာပါပဲအကြောင်းနဲ့အကျိုးနဲ့မှန်မှန်ကန်ကန်လေးပဲလေးတာသိမှုသုံးဖို့သစ္စာလေးပါးသိမှုတမတမုဒ္ဒဒါခုနဆရာတော်ယူဆခြင်းနဲ့တူတူပါပဲအဲ့ဒီလောက်တည်းမကဘူး ဒီမြတ်စွာဘုရားကျတော့သစ္စာလေးပါးသိုံနဲ့မကဘူးနောက်တဗ္ဗိဒညာနဲ့မှာ လောကမှာသိစရာမှန်သမျှအကုန်သိတယ်အဲ့ဒါဗုဒ္ဓနော်ဆိုလိုတာသမ္မာသမ္ဗုဒ္ဓကသစ္စာလေးပါးကိုသိမှုကိုသမ္မာသမ္ဗုဒ္ဓဗုဒ္ဓကျတော့ဒီဉာဏ်နဲ့သိစရာမှန်တယ်ဉာဏ်နဲ့တရားတွေအကုန်သိတာမျိုးသမ္မာသမ္ဗုဒ္ဓတနည်းအားဖြင့်တဗ္ဗိဒညာကိုဗုဒ္ဓလို့ခေါ်တယ် နောက်တစ်ခုကတော့သူကတော့သမ္မာသမ္ဗုဒ္ဓနဲ့ဗုဒ္ဓကိုသမ္မာသမ္ဗုဒ္ဓကပြိဝေဒဉာဏ်လောက်တင်သူကပြောသွားတယ်ဒါကတော့အတူတူပဲခုနဆရာတော်နဲ့ဗုဒ္ဓအကြသူကဒေသနာဉာဏ်တစ်ခုတည်းပြောသွားတယ်အဲသမ္မာသမ္ဗုဒ္ဓကသစ္စာလေးပါးသိတဲ့ဉာဏ်တစ်ခုတည်းသိတဲ့အရေးချင်းပေါ့ဗုဒ္ဓအကြတော့သူကတော့ဒေသနာဉာဏ်သူတို့ဘာနားလဲအောင်ပြောပြနေအရေးချင်းဆိုဒီလိုပဲခွဲပြသွား ဒီနေရာမှာတော့ဘုန်းကြီးတို့ကြိုက်တာပေါင်းမြန်ဆရာတော့အယူဆဖို့ကြိုက်ပါတယ်ဗုဒ္ဓရဲ့သဘောကဒီသစ္စာလေးပါကိုယ်တိုင်လည်းသိတယ်သူများကိုလည်းသိအောင်ဟောပြနိုင်တယ်အဲကြောင့်ပရိဝေဒဉာဏ်ကိုဒေသနာဉာဏ်နှစ်ခုလုံးယူနိုင်တယ်တမ္မာတဗုဒ္ဓကတော့ပရိဝေဒဉာဏ်တစ်ခုတည်းပဲယူလို့ရတယ်ဒီလိုပဲခွဲခြားပြောတာဒါလေးမှတ်သားဖို့ကောင်းတော့ဆရာတို့ရဲ့စာပေအယူဆပေါ့အဲဒီကစာပေများများလိုက်မှကြည်နိုင်မှကိုယ်ကိုယ်တိုင်ကြည်နိုင်မှစာပေယူဆတွေကသဘောပေါက်တယ် ဒါဘုန်းကြီးတို့ခုလက်တွေ့လုပ်ငန်းစဉ်ပိုင်းနေဟောတဲ့နေရာမှာလည်းဒီတိုင်းပဲဆရာတော်တွေကသူတို့တချို့ဟာလေးတွေယူဆမှုတွေတူနဲ့တူမတူဘူးပေါ့ဗျာဒါပေမဲ့ဘယ်ဟာပိုကောင်းတယ်မကောင်းဘူးဆိုတော့ကိုယ်တိုင်ကြည်တတ်မှဆုံးဖြတ်နိုင်တယ်ကိုယ်တိုင်မကြည်တတ်ရင်တော့ဆုံးဖြတ်ဖို့ခက်တာပေါ့ဒါလေးမှတ်ထားမယ်အဲခုဘာပြောချင်လဲဆိုဘုရားကုံတော်ရဲ့စွမ်းအင်ဒါလေးတွေဘုန်းကြီးတို့ကောင်းစီပေးတာဘုရားကုံတော်ရဲ့စွမ်းအင် ပြောတဲ့နေရာမှာဘုန်းကြီးတို့နှစ်မျိုးပြောလို့ရပါတယ် တခုကတော့ဝိသုရိမက်ကနေမြော့သွားတဲ့စကားလေးပါဘုရားကုံတော်ဟိုပွားများတဲ့အတွက်ဘလို့စွန့်ရင်တွေဖြစ်ပေါ်လာတယ်ဆိုတာမျိုးဝိသုရိမက်ကနေဝိတုကြောင့်နေထိုးပြီးပြောသွားပါအဲ့ဒါလေးဘုန်းကြီးပြောပါမယ်ပြီးတဲ့အခါကျတော့ဝိသုရိမက်ကမှလာတဲ့အကြောင်းအရာရယ်ပြီးတော့ဘုန်းကြီးတို့ဒီဘက်ခက်မှာဖြစ်ရတဲ့အကြောင်းအရာပေါ့ဝိသုရိမက်ကဝိသုရိမက်ဆာမျက် ဝိသုဒ္ဓိမြတ်ပထမဟုတ်ပေါ့စာမျက်နှာ319မှာပါ139ပေါ့လေပြောင်းပြန်ဖြစ်နေအဲ့ဒီမှာဗာပြောသွားလဲဆိုပုံနာဝဏိကအကြောင်းမှာတည်င်းသုံးနေတဲ့မဟာတိတ်တမထေမြတ်ကြီးရှိတယ်။အဲ့ဒီမဟာတိတ်တမထေမြတ်ကြီးဟာလာပြီနေ့တနေ့ညချမ်းချိန်မှာကျောင်းဝင်းတွင်းမှာရှိတဲ့ဇေဒီပင်ကိုသွားပြီးတော့ตาရဤချမ်းနဲ့လာရောင်ကြည့်ရှုနေတယ်နော် မဟာစီရီကိုပဲကြည်တည်ရှိအောင်လည်းမျက်နာလဲပြီးလာတာတာမှာကြည်နူးစွာစဉ်းစားနေတယ်ဟောဒီလိုသားရအေးချိန်အေးချမ်းတဲ့ချိန်လေးမှာရဟန်းရှင်လူပြိတ္တ၄ပါးအလုံးဟာမဟာစီရီကို ရှ िख ုပ်ပူဇော်နေကြမှာပဲအဲ့လိုစဉ်းစားနေတော့အဲ့ဒီမှာဒီလို မိမိဖူးမြော်နေတဲ့မာစီရီကြီးကစိတ်ထဲမှာဘာဖြစ်လာလဲကွက်ကွင်းကြီးပေါ်လာပြောကြည့်ရတော့မျက်စိမိတ်ပြီးတော့စဉ္ညာနှလုံးသွင်းတဲ့သဘောရှိပါအဲ့လိုအာယုံပြူရင်းနဲ့ပဲသူကဘာဖြစ်လဲဖျားခုံတော်တွေကိုစစ်တိုက်ပွားတာအဲ့ပွားရင်ပွားရင်လည်းဘာဖြစ်လာလဲမထေရတဏ္ဍာမှာနှစ်သက်မှုပိဋိပတ်တိတွေဖြောပေါ်လာပီတိက၅မျိုးရှိတယ်နော်တချို့ပီတိဩဘေကပီတိကြွတက်တာပြန်တက်ပီတိ၅မျိုးနံပါတ်1ခောရကပီတိကျက်သိမွေးခြင်းတွေထားနော်တပြန်ပြန်နဲ့ ဒီတရားထုတ်ရင်လည်းနော်တခါတလေပီတိကမျိုးစုံဖြစ်တယ်တခါတလေပြင်းပြင်းနဲ့ဒီလိုတခြားကြီးဖြစ်တယ်တခါကျတော့ဟိုနာဖြစ်မလဲဒီနာဖြစ်မလဲအဲ့လိုမျိုးပေါ့ဒီနေရာသွားလိုက်တခါမှဟိုတရေပဲ6သလိုလိုတစေပဲ6သလိုအဲ့လိုဖြစ်တတ်တယ်မဟုတ်ဘူးတခါတလေတရားထုတ်ရင်ပီတိပတ်တိဖြစ်တယ်အသေးစားပီတိလေးတွေပေါ့ဗျာဒါခိုဒကပီတိခေါ်တယ်ခဏိကပီတိဆိုရင်အာလျက်စစ်ပြက်လက်သလိုပဲအကြီးကြီးဖြစ်တာနော် ခဏခဏဖြစ်တော့ဗောခဏခုနကနေ့တက်ဖြစ်လိုက်ဒီနောက်ဖြစ်လိုက်ဒါမျိုးခဏခဏဖြစ်တယ်လို့ဟိုဥပေကပီတိဆိုတော့လှိုင်းလှိုင်းမြတ်တဲ့လို့နဲ့ဒီတချမ်းလုံးကြီးဖြစ်တာဖြင်းဖြင်းနဲ့ဒီလိုတကုံလုံးနဲ့ခေါင်းဆိုလို့ဖြင်းဖြင်းတကုံလုံးဖြစ်သွားတခါလေးခန္ဓာကောအောက်ပိုင်းတခါလေးအောက်ပိုင်းမှာနေအဲ့လိုမျိုးပြီးဥပေကဒါကဩဂန်ဒီကပီတိဥပေကပီတိဆိုတော့အဲ့ရနေဖြင်းဖြင်းနဲ့ကြွတက်သွားတယ်ခန္ဓာကောကိုမြောက်တက်သွားဒီလိုယောဂီတွေကြုံမှုလိုက်မယ် တရားမိုင်မိုင်နဲ့ဒီအပေါ်ကြွတက်အာဥပေက္ခပိတိဖရဏပိတိဆိုတာကိုတကူလုံးကို ပြန့်နှံပြီးစိတ်ပြီးတော့ညိတ်စိတ်ပြီးတော့ကောင်းတာအဲ့ဒီမာဒိတမထေမြတ်ကြီးဟာဘုရားကုံတော်ပွားရင်ပွားရင်နဲ့နှစ်သက်မိပိတိတွေကြောင့်ဘာဖြစ်လာလဲပထမဒီဘုရားရှင်ပြင်အင်္ဂလိပ်တာမန်ဒီလိမ့်ပေါ်မှာနေနေတာအဲ့မှာအပေါ်ကြွတက်သွားတာနော်အဲ့ဒီ ဒေဒီတော်ကြီးရဲ့ရှင်မြင်ပေါ်အပေါ်ကိုအလိုလိုရောက်ပါတယ်အဲ့ဒီရောက်မှသူကသူတိလိုက်တယ်ဒါပြောတော့ဥပေက္ခပိတိပထမအောက်ချိန်မှာနောက်ကျအပေါ်ပြန်တက်သွားတယ်ဒါမျိုးနော်တချို့ကဆရာတော်ကြီးတွေဆွဲဆွဲမြဲမြဲလောက်ထားရှိတယ်ဘုန်းကြီးတို့ရွှေကျင်တတိယဒါနာနဲ့တပင်းဆရာတော်ကြီးဒီစီရီပပလည်းမှာဘုရားကုံတော်တညာလုံးပွားလာတယ်သူကတော့ဘာပြန်တက်တယ်ညာပြန်တက်တယ်မတွေ့ရပါဘူး တကယ်ကိုပွားနေပွားနေတော့စိတ်ကကြည်လင်တော့ဘုရားကုံတော်ပွားတဲ့ကမှစိတ်ကြည်လင်နေဆိုတဲ့အကျိုးလေးတစ်ခုရှိတယ်ဒါလိုက်ပြောတာလေနော်စိတ်ကြည်လင်နေဝိပဿနာအထောက်တဲ့ကမှအထောက်ကိုပြုတယ်ဒီနှစ်ချက်ဒါလည်းပြောတော့တယ်ဒါကြောင့်ကိုတရားထုတ်ကစားဆိုရင်ဘုရားကုံတော်ပွားရင်တိတ်ကောင်းတယ်အဲ့မှာစိတ်ကြည်လင်လာစိတ်ကြည်လင်လာပွားရတာတော့ကောင်းတယ်ဒါကြောင့်ကိုကမ္မဋ္ဌာန်းဆရာများဆဆခြင်းစရုဒ္ဒရကကမ္မဋ္ဌာန်းပွားတာတို့ဘာလို့ခိုင်းကြတော့ ဒါကတော့ဘုန်းကြီးတို့ဝိသုဒ္ဓိမံမှာလာတဲ့အကြောင်းအရာပါပဲနောက်တစ်ခုအကြောင်းအရာကတော့ဘုန်းကြီးတို့အခုနိုင်ငံတော်သံဃာမာနကဥက္ကဋ္ဌလုပ်နေတဲ့ဆရာတော်ကြီးပေါ့နော်ဒေါက်တာဗဒနာကုမာရဘေဝန္တသူကနေမိတ်သွားတာသူမိတ်တဲ့စကားလေးလည်းကောင်းတာသူကတတိပဒံသူဟောတဲ့တတိပဒံတရားတော်တွေမှာပဲနောက်တော့စာအုပ်ထုတ်ထားတယ်အဲဒီတရားတော်တွေမှာ ဟောထားတာပဲပြန်ထုတ်တော့အဲဒီမှာဘုရားကုံတော်ရဲ့စွမ်းအင် ဒါကိုလေးတွေ့ရတယ်ဘယ်လိုတွေ့လဲဆိုရေနံချောင်းမြို့သူကရွှေစည်းချောင်းတိုက်ပေါ့အရင်ခက်ကဆရာတော်ကြီးပါရှိခဲ့ဘူးလေအဲ့ဒီဆရာတော်ကြီးကကိုယ်တိုင်ဘုရားကုံတော်များကိုပွားများလေးလာအထောက်တာအနှစ်30ကြာနော်ခဏမဟုတ်နော်အကြာကြီးပွားတာဘာဖြစ်လို့ဒီလိုပွားလဲဆရာတော်ကြီးငယ်ငယ်တုန်းကပေါ့ကိုရင်လေးဘွားမှာသူတို့တိုက်ကဆရာတော်ကြီးကနေမိတ်တယ် ငါတပည့်တို့စာထဲမှာပါတော့ရဟန္တာမျိုးပုဂ္ဂိုလ်များပြိနိဗ္ဗာန်ဆိုင်မပုတ်ဘူးလို့အာကအာမကမနာတုတ်မှာတုတ်တာနိဗ္ဗာန်မှာပါတယ်ပေါ့အဲ့ဒီတုတ်တာနိဗ္ဗာန်အထက်ကမှာဖွင့်ထားတယ်ဘာကြောင့်လဲဆိုရင်ပုတ်စီတတ်တဲ့1500ကိလေသာတွေကိုဒီခန္ဓာကိုယ်တွေကနေကုံသွားတဲ့အတွက်ကြောင့်ဖြစ်တယ်စာထဲမှာရဟန္တာပုဂ္ဂိုလ်သာဆိုတဲ့တကယ်တမ်းကျတော့အနာဂံတရာဂံသောတာပန်ဒီပုရိသေနေဒီဘုရားကုံတော်ကိုအနှစ်20လောက် ရိစိတ်ဆင်ကျင်ပေါ့မပွားမပုတ်ဘူးငါတပီးတဲ့အဲအနှစ်မင်းတို့ဟိုငါတပီးတို့ပေါ့လေမင်းဖျားကုံတော့ပရိစိတ်မင်းခန္ဓာကိုယ်လည်းတနေ့ပေါ့ယဟနာပုဂ္ဂိုလ်များလို့ခန္ဓာကိုယ်မပုတ်မတိုးဖြစ်လိမ့်မယ်ဘာကြောင့်မို့လဲဆိုတော့တဲ့ ဒီဘုရားကုံနဲ့မပြတ်ပွားနေရင်ကိုယ်တဏ္ဍာမှာယကိလေသာတွေဖြည်းဖြည်းနဲ့စင်ကြယ်သွားတော့ဇီတွေထိုက်သွားလို့ပဲတရားရနာတွေအတိအဖြစ်သွားလို့ပဲဆိုတော့ဒါကိုမေ့ခဲ့တော့ဗျအဲ့ဒီကိုရင်လေးဘွားကဆရာသမားပြောတဲ့စကားကိုနားထောင်ပြီးနောက်တစ်ချိန်မှရွှေစည်းရီဆရာတော်ကြီးဖြစ်လာတော့အဲ့ဒီချိန်မှသူကဆက်တိုက်ပွားတာအနှစ်ပေါင်း30เนาะဘုန်းကြီးတို့တာမန်တော်မဟုတ်အနှစ်ပေါင်း30စီစီဘုရားကုံတော်ကြီးပွားတယ် ပရိစိတ်တယ်ပေါ့အဲဒီဒေဂာနီမှာအဲဒီဖွယ်ရကုံတော်ရဲ့စွန့်ရတတ္တိကြောင့်မို့ဒေဂာနီကာလမှာသေမဲ့ရက်ကိုလည်းဆရာတော်ကြီးကြိုသိတယ်မသေးပြီမှာသူတပည့်တွေကိုဆရာတော်ကြီးခေါ်ပြီးမိတ်တယ်ငါပြီတို့တဲ့ငါသေးလို့ရှိရင်ငါပြန်တော်မူသွားရင်ငါရဲ့ယုတ်ကလကိုဆင်းမထုတ်ပါနဲ့ဘာကြောင့်မို့လဲဆိုရင်ငါကိုရင်လေးဘွားတော့ငါရဲ့ငယ်ဆရာကပြောပြတယ်ငါပြီတဲ့ဘုရားကုံတော်မြဲမြဲပြစ조사ပြီးဘွားစမ်းမှာ အနှစ်ဆယ်အနှစ်20အနှစ်20လောက်ဂုံတော်ကြီးပွားများနေရင်မင်းရဲ့ခန္ဓာကိုယ်ရရဟနာခန္ဓာကိုယ်လို့မပုတ်ဘူးလို့ဒီလိုမိန့်ခဲ့တယ်အဲ့ဒီငါဆရာပြောတဲ့အတိုင်းငါဟာဒီဂုံတော်တွေကို ခုပွားနေတာနှစ်ပေါင်း30ရှိသွားပြီငါဆရာမိန့်တဲ့စကားဟုတ်မဟုတ်ငါတပည့်တို့သိအောင်ငါသေသွားလို့ရင်ငါခန္ဓာကိုဆေးမထိုးဘဲနဲ့စောင့်ကြည့်ကြတော့မှားသွားတာ အဲတပည့်တွေကပြန်တော်မူတဲ့အခါကျတော့အဲသူတို့တိုင်ပင်ကြတယ်ဆွေးနွေးကြပေါ့ဘယ်ရက်တကြုံမပါ냐အဲ့မှာနီးစပ်တဲ့မြို့ပေါ်တွေကတည်းကဒီလိုရှောက်မနီးစပ်တဲ့နီးနားမှာရှိတဲ့ဆရာတပည့်ကြီးဘုန်းကြီးတွေကဟာဆရာတို့ရဲ့ဒီတိုင်းမိတ်ပါလေသူတို့ဒီဆေးလည်းမထိုးပဲနဲ့ဒီတိုင်းတလလောက်စောင့်ကြည့်ကြအောင်စောင့်ကြည့်တော့အဲ့ဒီမိတ်နဲ့တိုင်းမပုတ်မတိုးကြတယ်နော်အမှတ်ထားနော်ဒီ ဘုန်းကြီးတို့တော်တော်များများမပုံမသွကြရဟနာဖြစ်တယ်ပဲဒီနာဒီမှာဘုရားကုံတော်ပွားလို့အဲ့ဒါမျိုးမှတ်တာဒါပြောလို့ဘုန်းကြီးတို့ကတော့ဘယ်ပုဂ္ဂိုလ်မပုံမသွပဲကြံကြံတူချင်းလို့သူဖြတ်သွားလေကိုချင်းမှကိုရမှာညာတော့အပြင်ဘုန်းကြီးတို့ကဒီယုတ်ကလပဲသွားဖူးမြောင်နေကြအဲ့ဒီအချင်းကိုမရဘူးဗျအဲ့ဒါအသိကောင်းဘုန်းကြီးလည်းတွေ့ဘူးတယ်ခါလေးသွားပြီးတော့ဟိုရောက်တဲ့ခါကျတော့ဘာကြောင့်မပုံမသွကြံတယ်လဲဆိုအကျင့်စေရနာပြောတော့ဘယ်သူမှမပြောနိုင်ဒီတိုင်းပဲပြီးသွားကြတယ် နော်အဲဒါတွေလည်းလေးလာလို့ရပါတယ်နော်ခုနဆရာတော်ကြီးတွေဒါလက်တွေ့မိတ်သွားတဲ့စကားလေးပဲဒါတွေကိုဘုန်းကြီးတို့ဟိုခုနကဟိုမပုံမသွကြံတာမကြံတာတော့အရေးမကြီးပါဘူးဒီကတော့ကိုယ်တဏ္ဍာမှာရှိတဲ့ကိလေသာတွေခြုံငိမ့်သွားဖို့တော့ရေးကြည့်တာပေါ့ဒီဘုရားကုံတော်လေးတွေရပ်မနေပဲနဲ့ဝိပဿနာထီအောင်သွားနိုင်တော့ပုံကောင်းတယ်နောက်တော့ဘုန်းကြီးတို့ဝိပဿနာကုနည်းပါဆက်ပြောပါဒါကတော့ဘုန်းကြီးတို့ဘုရားကုံတော်စွန့်အင်တဲ့ အဲခုနပွားများကြောင့်ရလာတဲ့စွမ်းအင်ပေါ့လေဝိတ္တရိမကလည်းမိတ်သွားတယ်ခုနကနိုင်ငံတော်တန်ခါမာနာကဥက္ကဋ္ဌဆရာတော်ကြီးကရေနံကြောင့်ရွှေစီစီဆရာတော် ရွှေစီတီဆရာတော်ကြီးအကြောင်းနဲ့မိတ်သွားတယ်အဲ့ဒါမျိုးလေးတွေကိုကိုယ်တိုင်လိုက်နာကျင့်သုံးခြင်းကိုလည်းဒီကြိုးတွေဖြစ်နိုင်တာပေါ့နော်အဲခွန်ကြီးတို့ပြောစရာတွေများတယ်ဗျဒီလောက်ပဲရမယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့် မဲ့ညာဖုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။